မနေ့ကအာဒီနဝလူပသနာပြောသွားပါတယ်အဲ့ဒါလေးစာတွေနဲ့လက်တွေ့ရဲ့အခုပေါင်းစပ်ပြီးတော့ဒီနေ့ရှင်းလင်းရပါမယ်အာဒီနဝဆိုတာအတ္တဓာတ်ရဲ့အဆင့်ရပဲအတ္တဓာတ်ဆိုတာကသာယာတမဲ့ဆွဲမဲ့ဆိုတဲ့အဓိပ္ပာယ်ပါ သုံးဖို့အာရတမဲ့ဆွဲမဲ့စီရအဒီနောအဒီရဲ့ဆင်ញင်မဲ့ဆိုအသာရရဲ့ဆွဲမဲ့စီဆိုဆွဲမဲ့စီရဆိုဒီမသားရွယ်ဆက်စုပ်ဖွဲ့တဲ့အသေးသေးရတယ်ဖြစ်ဖြစ်တဲ့ယုံနာတရားတွေပေါ်မှာအကုန်လုံး အကောင်းကြီးပဲလို့ခေတ်ဖတ်တဲ့သဘောပါပဲကောင်းတယ်လို့ထင်မှလို့ရှိရင်တာယာွယ်ဆိုတဲ့သဘောလည်းပဲပါတော့ပါပြီဒီရတယ်လည်းကောင်းကြရတယ်လည်းကောင်းနိုင်ရတယ်လည်းကောင်းစားရတယ်လည်းကောင်းဖြစ်ရတယ်လည်းကောင်းစေကုစေကကြံစည်ရကြံစည်နေရတာတော့စေကုရည်တော့ကောင်းပါအဲ့လိုအကောင်းရှင်မှမှာတော့ တာယာဟုကတော့လာတာပါတာယာဘွယ်အနေနဲ့သင်တော့တာယာဟုကတော့လာတာပဲအဲလိုတာယာဘွယ်အနေနဲ့သင်မှတ်တာကအဝိဇ္ဇာခေါ်တာပါပဲဝိဇ္ဇာမတတိစရာအနေနဲ့အာဒီယမအနေနဲ့နေရမယ်အစားရောက်ရဆက်ယူမယ်အနေနဲ့တာယာဘွယ်ကောင်းနေလို့သင်လိုက် အပြစ်ကိုအပြစ်ရလို့မမြင်တဲ့အပြင်တာယာဝဲလို့မြင်လိုက်တာပါပဲပထမဆုံးအမှန်တိုင်းမမြင်တာကတော့အပฏิပတ်တိအဝိဇ္ဇာခေါ်ပါတယ်အရှိကိုအရှိတိုင်းမမြင်တာရှိကိုရှိတိုင်းမမြင်တဲ့အပြင်ကြောင်းညာမြင်လိုက်တာပါလေမိစ္ဆာပฏิပတ်တိအဝိဇ္ဇာခေါ်တယ် လွယ်မှားတဲ့အသည့်ကိုလွယ်မှားတဲ့အသည့်ကိုမြင်လိုက်တာပါပဲဒါတော့အဲဒီဝိဇ္ဇာဖြစ်သွားပြီဆိုလို့ရှိရင်ကောင်းစားလိမ့်လို့ဆိုတဲ့အနေနဲ့အကောင်းဆင်ပြီးတော့ပေါ့လေအဲဒီကောင်းဆင်ရတဲ့အရာတွေကိုစာလုံးတောင်းတော့တောင်းတာတော့ပါပဲကောင်းတာတွေမြင်နေတာကြားနေတာနားနေတာစားနေတာသိနေတာ ဒါတွေပေါ့သိချင်တာဘဝတွေလည်းပဲဒီတိုင်းပါပဲကောင်းတဲ့ဘဝတွေရချင်တာတောင်းတတာပေါ့လေတောင်းတခုသာလဟုဖြစ်တာသာလဟုဖြစ်လာလို့ကျင်လည်းအဲဒီသာလဟုကလည်းလေးလေးရဲ့စာရတော့နောက်အားကောင်းလာတယ်အားနဲ့ရနေပြီးတော့အားရဘလောဆိုတာပါအဲ့ဒါဆွဲလန်းတယ်ခေါ်တာပါ မြင်ကြလာစသိရသိရတဲ့ဟာလေးတွေကိုပဲစာကောင်းလေးတစ်ခုရဲ့အနေပြီးတော့မြင်ကြလာစသိသိပြီးတော့ဒီလိုလွဲမှားတဲ့အယူဆလည်းဖြစ်တာပါဒီလည်းပဲဆွဲလန်းမှုတစ်မျိုးပါပဲတာယာပြီးတော့ဆွဲလန်းတာလည်းထင်မှမြင်မှားပြီးတော့ဆွဲလန်းတာပါဒီလိုဒါတခုကတော့ဖြစ်တာပါပဲအဲကိလေသာဝတ္တရားတော့ မရှိလေမရှိလေကိလေဝဆိုတာပြောတာပါပဲမရှိတော့အမှန်တိုင်းမသိအလွယ်သိကောင်းစားနေလို့ဆိုတဲ့အနေနဲ့အဲ့ဒါတွေကိုစာစာရတောင်းတအဲ့ဒါတွေလည်းစာရပြီးတော့ဆွဲလာနာကောင်လေးတစ်ခုအနေနဲ့ပေါ့ဒီအတ္တကောင်လေးတစ်ခုအနေနဲ့ဒီမှာပြီးတော့ဆွဲလာပါတယ်ပါဒါပြောတာပဲမရှိလေမရှိလေကိလေဝဆိုတာသိတာအများကြီး ရှုလေရှုလေရှုလေခြင်းနဲ့ရှုတော့ကြောက်ကြတဲ့ယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ကြွကြောက်သွားတဲ့အလေးစားလက္ခဏာဒါအာဒီနဝတစ်ခုပဲမတရီဇရာတစ်ခုပဲအပြစ်တစ်ခုပဲဖြစ်လိုက်ကြလိုက်နဲ့ဆင်းရဲတဲ့ဒုက္ခဒုက္ခဒုက္ခလက္ခဏာအဖြစ်ပြမကင်းမှာတော့ သက်ခံရအောင်ကောင်းကြိုးစရာပဲကြောက်စရာပဲဆဒုက္ခလက္ခဏာတနည်းအားဖြင့်လည်းကိုယ်ထဲမှာအတွေ့အကြုံရောက်အနည်းဆုံးခံခဲ့တာကြီးသိမြင်လာပြီဆိုလို့ရှိရင်ဒီလိုလုံးဟာဒုက္ခလုံးဒုက္ခရင်းကြီးနေပြီးတော့နေတာဒါလည်းပဲဒုက္ခလက္ခဏာမြင်လာတယ်ဒါလည်းပဲအာဒီနဝတစ်ခုပဲအဲဒီအာဒီနဝတစ်ခုကိုမြင်သွားတာမမြဲတဲ့အနိစ္စလက္ခဏာမြင်တဲ့အခါမှာအနိစ္စ အာဒီနဝလူဝဆနာခေါ်ရတဲ့ဘောလေးသက်ခံစရာမကောင်းရိုးစရာကြောက်စရာဒီလိုလိုပေါင်းလို့ဆေးရုံးဆေးခဲကြီးပဲလို့ဒီလိုပြစ်တင်နေတာလည်းပဲဒုက္ခအဲဒုက္ခအာဒီနဝလူဝဆနာခေါ်တော့ဒါလေးတွေကကိုကကောင်းတာတွေဖြစ်ပါစေလို့လည်းတောင်းတာလို့မရဘူးမကောင်းတာတွေမလာပါစေနဲ့လို့တောင်းတာလို့မရဘူး ကောင်းလဲကောင်းတဲ့အလိုက်ဆိုးတယ်ဆိုးတဲ့အလိုက်အကြောင်းတွေဆုံစည်းလာပြီဆိုလို့ရှိရင်တော့ကိုယ်လူတိုင်းဘာမှဖြစ်တာဘူးသူတော်တိုင်းလူဖြစ်နေတာကိုယ်ကဖြစ်နေတာတမျိုးသူကဖြစ်နေတာကတမျိုးအဲ့ဒါဟာလည်းပဲအာဒီနဝတစ်ခုပဲမတတိရှိရအဖြစ်တစ်ခုပဲအဲဒီသူတော်တိုင်းလူဖြစ်ပုံလေးတွေတွေ့ရတဲ့အခါ ကိုယ်လိုတိုင်းဘာမှဖြစ်တာပုံကိုဆိုတာပါအပြစ်ကြီးမြင်လာတာအဲဒါအနတ္တသတ္တအာဒီနောအနုပသနာခေါ်တာပါအပြစ်မြင်လဲဆိုတာကိုမြင်တာပါပဲအမှန်တိုင်းမြင်တာပါပဲကြောက်ကြတဲ့ယုံနာတရားတွေမှာရဲခြင်းသဘောပဲလို့အပြစ်တီမြင်တဲ့ဉာဏ်ကိုအာဒီနောအနုပသနာလို့ခေါ်ပါတယ်ဟုတ်မှန်တယ်မြင်လာတယ် မတိုင်းမြင်လာတော့အလွဲကြီးဘာကြီးကြောက်သွားတယ်ဆိုတော့မြဲတယ်ဆိုအစွဲမမြဲတာသိလို့ရှိရင်မြဲတယ်ဆိုတဲ့အစွဲမြဲတယ်ဆိုတဲ့အနေနဲ့မမြင်တော့ဘူးကြောက်ရလည်းမမြင်တော့ဘူးကောင်းစားချမ်းသာတယ်ဆိုတဲ့အစွဲကောင်းစားချမ်းသာတယ်ဆိုတဲ့ကြောင်းညာမြင်မှုအဲ့ဒါလည်းကြောက်သွားတာပဲသိတဲ့အချိန်မှာတော့သက်ခံစရာမကောင်းဘူးရိုစရာတွေကြောက်စရာတွေဒီကုလုံးဒီကုလုံးကိုခြေလုံးခြေရင်းကြီးလို့မြင်မှတော့ အဲချမ်းသာလို့ထင်မှတော့လဲအဲချမ်းသာလို့ထင်မှတ်တဲ့သဘောလေးဒါလည်းကျင်းတော့တာပဲကိုယ်လိုတိုင်းမဖြစ်မဖြစ်တာကြီးတွေ့ရတော့ဘာလို့ဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုတော့ဟိုတော့ကလွဲဖားတဲ့အရှင်လေးတွေကိုလည်းရှိကောင်းရှိတယ်အခုတော့ကိုယ်လိုတိုင်းဖြစ်ပုံလေးတွေ့ရတော့ဒါလည်းပဲကိုယ်လိုတိုင်းဖြစ်တယ်ဆိုတဲ့အစွဲပေါ့အဲ့ဒါကျင်းတော့တာပဲ နိစ္စစင်ညာဒုက္ခစင်ညာနဲ့အတ္တစင်ညာပေါ့လေမြဲတယ်ကောင်းစားဆန္ဒတယ်ဘာလို့ဆိုကိုယ်လူတိုင်းဖြစ်တာလို့ဆိုလွယ်အဲ့ဒါလိုအလွယ်သိမြင်မှုတွေလည်းကျင်းသွားတယ်အမှန်မြင်လို့ရှိရင်အမှန်မြင်လည်းပဲမရှိတော့ဘူးလားဒါပဲဆက်ပြောတာအဲ့ဒါဝိဇ္ဇာဉာဏ်ခေါ်တာပေါ့ဝိဇ္ဇာလို့လည်းခေါ်တယ်ဉာဏ်လို့လည်းခေါ်တယ်ပညာလို့လည်းခေါ်တယ်အဲ ဝိပန်စလို့လည်းခေါ်တယ်ပြီးတော့သမာဓိဖြစ်လို့လည်းခေါ်တယ်ဓမ္မဝိဇ္ဇာသမောဖြစ်လို့လည်းခေါ်တယ်ပေါ့လေအမြင်တွေကတော့အမျိုးမျိုးပါပဲလူတွေကတော့ဝိဇ္ဇာပါပဲဓမ္မဝိဇ္ဇာသိမြင်တာတဲ့ဓမ္မသိမြင်မှလိုက်သိမြင်တာအဲ့ဒါရှုတယ်ရှုတယ်ကြည့်ပြီးရှင်ဆိုတာဒါကအဝိဇ္ဇာအဝိဇ္ဇာနေရာမှာအဝိဇ္ဇာအစထိုးလိုက်တော့မသိလို့အမှားတွေသိလို့ တာယာသာလောင်တောင်းတာတော့ဆွဲလန့်တာဖြစ်ရတာဘုရားမှာအမှန်လိုက်ကြည့်သွားတယ်ဆိုရင်တာယာလည်းမရှိတော့ဘူးဆွဲလန့်တာလည်းမရှိတော့ဘူးဒါကလေးလည်းအလိုလိုကျင်းသွားတာခုလောက်ကောင်းတယ်ပါဠိတော်ဥပဒနာတစ်ချက်လေးဖြစ်လိုက်တာနဲ့ပဲယုံနာတရားတွေမျက်စိရဲ့သဘောပဲလို့တစ်ချက်ကလေးသိလိုက်တာနဲ့ပဲနောက်ပိုင်းကကိရိတာတွေတန်းကြီးစားတဲ့ဖြစ်ခွင့်ရတော့ပဲနဲ့ ငြိမ့်ဆဲသွားတာလေးတွေသလုံးကျဉ်တ်ဆဲကောင်းတဲ့အလုပ်လဲဆိုတာရှိတော့ခုလိုရှုလို့အရိနောနုပသနာ၃မျိုးမိမိတဏ္ဍာမှာပြည့်စုံသွားလို့ရှိရင်ဘာအကျိုးထူးလာတယ်လဲလို့ဆိုတော့မမြဲတာရှုနေရသိတော့ခုနငါမြဲနေတာပဲဆိုတာပေါ့ မမနာရတက်တယ်။ဘာကျမ်းမာနေတာပဲဆိုမမနာရတက်တယ်။မမတည်တော့ဘူးဆိုတဲ့အနေနဲ့တော့မှဒီလိုမမနာရတက်တတ်တာပါပဲ။ဒီလိုအထင်ရောက်မှတော့မမနာတော့တက်တာပဲပါ။လူရဲတာလေးတွေကြည့်သွားတော့ချက်ချင်းမွချက်ချင်းကြည့်သွားတော့မမနာလည်းခွာပြီးတော့ဖြစ်သွားတယ်။ညဆိုတယ်။မမနာကျင်းတယ်ပါလေ။ သိရတာသိတော့ကောင်းစားချလာတယ်ဆိုရဲအရှင်ရောက်ရင်သာယာတောင်းတာဆာလောက်မယ်တဏှာရှင်ရဲပဲသိရတာသိပြီဆိုလို့ရှိရင်ဒီသိရတဲ့တရားကြီးပေါ်မှာအဖြစ်ပြမကင်းလို့လက်ခံယူရမကောင်းတဲ့တရားပေါ်မှာယုံစရာကြောက်စရာကောင်းတဲ့တရားပေါ်မှာဘယ်ဆရာတော့မလဲဘယ်တောက်တာတော့မလဲတရားကြီးမြင်သွားပြီပဲဟော ဒီတော့ဒုက္ခအာရိနောလူပဒနာဖြစ်လိုက်တာလည်းပဲကောက်ကချမ်းသာတယ်ဆိုတဲ့သင်္မှန်မှုတစ်ခါရဲ့ပြောက်တော့ကောက်ကချမ်းသာလို့သင်္မှန်မှတဏှာကလာတာကိုအခုဒုက္ခတွေမြင်နေဆိုတော့တဏှာလည်းဖြစ်ကုန်ရတော့တဏှာလည်းပဲခွာပြီးတော့ဖြစ်သွားတယ်တော့တဏှာလည်းကျင်းသွားတယ်ဟုတ် အကုန်လုံးမြင်ကြလားအစာအထိရတရတဲ့ပေါ်တယ်အကုန်လုံးပါတရားမတတိတရားတွေပဲလက်ခံရတရားမကောင်းဘူးကြောက်တရားတွေပဲလို့မြင်လို့ရှိပါကိုယ်တော့ကတော့အပြစ်မမြင်တော့ဒါတွေအကောင့်ခင်ပြီးတော့ပေါ့လေသိရတာကောင်းကြားရတာကောင်းနားရတာကောင်းစားရတာကောင်းဘယ်လိုသိရတာသိရတာကောင်းရကောင်းတယ်တော့တာယာခဲ့တယ်လေ သူကတာယာဝိသနာဖြစ်ခွင့်မရဘူးငြင်းနေတယ်ဒီကြည့်ရဆွဲလန်းတာလည်းမရှိဘူးတာယာပြီးတော့အားကောင်းတဲ့အနေနဲ့ဆွဲလန်းတာလည်းမရှိဘူးနောက်သူသဘောတိုက်သူဖြစ်ပုံလေးတွေတွေ့နေတော့သဘောတက်တဲ့ခြေကြီးတွေ့နေတော့သူတို့ရဲ့အထက်ပိုင်းညာရောက်တဲ့အခါမှာပုံသဏ္ဍာန်ပညာတွေလည်းကင်းအာဂရပညာတွေလည်းမပေါ်မထင်ရှားတိတ္တပညာခေါ်တဲ့အသုပညာတွေလွတ်ပြီးတော့ ရှုစရာတွေကလည်းသဘောတက်တဲ့ရှုတာတွေကလည်းသဘောတက်တဲ့တွေ့ရဆိုရင်ကုံဆုံးပြုတ်ပြပြီးတော့သက်ခံရစရာမကောင်းနိုင်တော့အောင်ပေါ့လေကြောက်ခွေရကောင်းတဲ့သဘောတရားတွေပဲယုံနာတရားတွေပဲဆိုတာသဘောတရားတက်တဲ့မြင်လာတဲ့အခါမှာဒါကအတ္တတိရှိအစွဲပေါ့လေအတ္တမရှိဘူးလို့မြင်လာတော့ခေါ်တာလွဲမှားတဲ့အကြည့်ဆွဲကင်းကင်းသွားတယ် စိတ်ရှိတယ်ဆိုတော့သိကျင်သွားတယ်အတ္တရှိတယ်လို့ထင်မှလွယ်ပါတဲ့အစွဲဝင်လာဘူးအတ္တမဟုတ်ဘူးသဘောသက်တယ်ပဲဆိုတော့တိတိဆိုရဲကျင်သွားတယ်မမြဲတာပြီးတော့ခုနမြဲတယ်ဆိုတဲ့အစွဲကျင်ရင်တဏှာကျင်တယ်တဏှာကွာတယ်အဲဒီအဲမာနကွာတယ်ရှင်းရတာပြီးတော့ကောင်းစားချမ်းသာတယ်ဆိုတော့အထင်မရောက် ခုနတဏှာရှင်းတယ်တဏှာကွာတယ်သူသဘောတိုက်သူဖြစ်တာကိုတွေ့တော့အတ္တပညာမရှိဖြစ်ပြီးတော့ဘောလေဒိဋ္ဌိကွာတယ်လွယ်မတဲ့အမြင်ကွာတယ်ဒီဘောလေနေချက်တရားတွေလည်းပဲဆက်ဆိုမရတော့ဘူးဒီမှာအဲခါတဲ့ဒီမှာကျုပ်တုံဆိုင်သွားတာဖြစ်ခွင့်မရဘဲနဲ့ကျုပ်တုံဆိုင်သွားတာပဲဒီမှာအဲ့ဒါလို့ စွန့်ရည်တတိရှိတဲ့တရားတွေကိုလေအထုနေရတာဘမှုပိန်မှုမှတ်ဆဲမှာအမှန်တိုင်းမျက်စိသဘောပဲလို့ကြည့်သွားတဲ့အခိုက်အတန့်မာနတနာဒိဋ္ဌိကင်းပုံလေးပါလေလက်တွေ့အဲတုံးသက်ကြည့်ကြစို့ဝမ်းပဲကြပြီးတော့ခေါင်းကိုက်ပင်ကိုက်မှတ်နေတဲ့ပုဂ္ဂိုလ်တွေဟာ တောက်တဲ့လှုပ်ရှားတဲ့ဝါရောဖွတ်တာပါရုပ်ပေါ့လေအဲ့ဒါလေးကြီးပေါ်ပြီးတော့ပြုတ်သွားတာပြီးတယ်အဲတလတိပြစ္ဆုတ်ပါအနေနဲ့ဖောင်းလာလေးစပြီးတော့အလယ်ပိုင်းအသေးစိတ်မသိတော့ဘူးမသိသေးဘူးပဲလို့အဆုံးသတ်သွားတာလေးပြီးတာနောက်ရှိပါများတဲ့ခါကျတော့ကောင်းမှုလေးတွေဟာ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 အဲ့ဒါလေးပေါ်ပြီးတော့ကြောက်သွားတာစလာပြီးတော့အဆုံးတက်သွားတာအဲ့ဒါလေးကြလက္ခဏာခေါ်ပါတယ်ကောင်းတယ်လို့ရှိမှဆဲပါကောင်းတာလေးစလာပြီးတော့အဆုံးတက်သွားတာတော်တော်လေးကြီးကျက်တဲ့ခါကျတော့ခေါင်းပေါင်းများစွာပေါ့လေအပြက်လိုက်အပြက်လိုက်အပြက်လိုက်ကျက်လိုက်ဖြစ်ဖြစ်အောင်ပြအဖြစ်ဖြစ်ရှုနေရပြီးသွားလို့မမြဲတဲ့တရားတွေပဲလို့ သိသွားတာပါလေ။အဲဒါအနိစ္စနုပသနာ။ဒါအနိစ္စအာဒီနဝနုပသနာလို့လည်းဆိုနိုင်ပါလေ။အနိစ္စနုပသနာအာဒီနဝနုပသနာပါပဲ။အဲဒါလေးဖြစ်သွားတယ်။အဲဒါလေးဖြစ်သွားလို့ရှိရင်အဲ့ဒီအပေါ်မှာရောအဲ့ဒီခိုက်တာမှာအခြားခြားဖြစ်နေတဲ့ယုံနာတရားတွေပေါ်မှာရောဒါသဘောကျသွားတာနဲ့ဟိုဟာဒီလည်းပဲမြဲတာကြီးပဲလို့ အလိုလိုကြည့်တော့တာမမကြီးအာယုံပေါ်မှာလည်းပဲမြဲတယ်ဆိုရင်အကျွဲမရှိဘူးပိုင်နေတော့မှတ်မိတဲ့အာယုံရဲ့အောက်ရဲ့အတိဆက်ပုံလေးသဘောကျသွားတာနဲ့ကိုယ်တော်ဟာလည်းဒီလိုပဲနောက်လည်းပဲဒီလိုဖြစ်ဥပါပဲဆိုတာပေါ့လေသဘောပေါက်သွားတာမမမိတဲ့အာယုံပေါ်မှာလည်းပဲဒီတိုင်းသဘောပေါက်သွားတာပဲအဲ့ဒါအဖြစ်တစ်မျိုးမြင်လိုက်တာပဲ အဲ့ဒါမြင်လိုက်တော့မာနမာနဆိုတာကျင်းသွားတယ်မာနဆိုတာကျင်းတယ်ဆိုတာကတော့တကယ်လို့သူတို့ဖြစ်ချင်းမှလက်ပြီးတော့မှတ်ဖို့ဆိုရင်ကောင်းမှုပြုကအစအမြင်ကြနိုင်အစအထိရတိရတဲ့ဟာတွေတော့ငါကသာမြင်တာပဲဆိုတာငါကသာခံစားနိုင်တာပဲဆိုတာငါကသာဒီမြင်ကောင်းကြားကောင်းနားကောင်းရတာကောအထူးကောင်းခံစားနိုင်တာပဲဆိုတာမမနာတွေလာတတ်တယ် အခုတော့ဖြစ်ပြီးတော့ဖြစ်အောက်ပြည့်သိဆက်တာလေးတွေတွေ့နေတော့အဲ့ဒီဟာမျိုးတွေမရှိဘူးဖြစ်ဖို့မရတော့မမနာလေးရှင်းသွားတာရှင်းစမကြဖြစ်ဖြစ်ကနှိမ့်ဆက်နေတော့အနိစ္စမြေဒုက္ခထင်ဆိုတာပေါ့အနိစ္စမြေလို့ရှိရင်ဒုက္ခလည်းထင်လာတာသက်ခံခြင်းစီကသိမ့်ပိုက်ချစီကမကောင်းဘူးရောစရာတွေကြောက်စရာတွေဆိုတော့ဒီလိုလည်းပဲမြင်လာတာပဲကျုပ်လည်းမြင်လာတာ သူလေမြဲလာတော့ဆင်းရဲတွေပဲဆိုတာကိုမြင်လာတော့ဒါအဖြစ်တမျိုးမြင်သွားတာပဲဆင်းရဲတွေပဲမြင်လာတော့သတ်တာလို့သင်ပါမှဖြစ်နိုင်တဲ့ပါရတတ်မဲ့စွဲမဲ့တဲ့ဆာလောမှုတဏဖြေရှိတာသူဆင်းရဲတွေမြင်လာတော့အပြည့်မြင်လာတော့ပါရတတ်မဲ့ဆာလောမဲ့တဏလည်းပဲဒီမှာကျင်းသွားတယ်ဘုံပိမှုအဲဘုံမှုလေးကိုဖတ်နေတဲ့အထိုက်ကပါပဲ ပင်မှုလည်းမတ်တက်ထိုက်တာပါလေဆိုရင်လည်းပါပါအဲ့လိုဖြစ်တော့တာတို့ဒီဖောက်မှုတွေကသုံးဖို့ပင်မှုတွေကဘယ်ရလာတယ်လို့ဆိုတော့ရှုမှုဆိုင်မှုလည်းစက်နေတာပဲရှုမှုဆိုင်မှုမရှိရင်ရှုမှုမရှိရင်ဖောက်မှုမလာဘူးဆိုင်မှုမရှိလို့ရှိရင်ပင်မှုမလာဘူးလေတွင်းလေထုတ်လည်းစက်နေတာလေရှိလိုက်တဲ့ဆံမလေးတွေဝင်သွားတဲ့ဖောက်မှု ကျက်လိုက်တဲ့အခါမှာလေထုတ်လိုက်တဲ့အခါမှာပိန်တယ်။ဒါသူမိသက်မှုနဲ့ဆက်နေတဲ့သဘောပဲ။သူမိသက်မှုအတ္တလားဆိုတော့အတ္တမဟုတ်ဘူး။သူလေးစိတ်လေးပဲဒါပဲ။တွင်းလေးထုတ်လေးပဲ။လေးသဘောပဲ။သူဒီနေရာလည်းဘယ်သူမှမကြည့်နေလဲဆိုတော့ရှင်းရှင်းလေးရှိတာဆက်ရှင်လို့ကြိုက်တာပဲမရှိမဆိုင်ဖဲနဲ့အောင့်ထားကြည့်ရမှာလားဘယ်လိုနေမလဲအောင့်ထားကြည့် မတက်မတာဖြစ်လာတာပဲမတက်မတာအကြောင်းခံပြီးတော့ရှိခြင်းနဲ့စိတ်စိတ်ခြင်းနဲ့စိတ်လေသွင်းခြင်းနဲ့စိတ်လေထုတ်ခြင်းနဲ့စိတ်ဖြစ်လာတာဒီတော့ရှူနေကြအသက်ရှူနေကြဆက်နေကြပုဂ္ဂိုလ်ကမရှူမဆက်ရပဲနဲ့အောက်ထားလို့ရှိရင်မတက်မတာဖြစ်တာပဲမတက်မတာဖြစ်တော့ရှူခြင်းဆက်ခြင်းနဲ့ရှူရင်ဆက်ခြင်းနဲ့ရှူလိုက်ဆက်လိုက်တယ်ရှူလိုက်ဆက်လိုက်တော့ ဝင်လေနဲ့ထွက်လေနဲ့စပ်ပြီးတော့ဟောင်းပင်မှုဖြစ်လာတယ်ဆိုတာအစစ်စစ်အစစ်စစ်ပယ်မလဲဖောင်းအောင်ပယ်အောင်လုပ်ပေးနေတဲ့အသက်ရှင်နေတဲ့အကောင်လေးဆိုတော့ပါဒီလိုကျောင်းကျိုးဆက်ဖြစ်စဉ်ကြီးပဲအဲဒီကျောင်းကျိုးဆက်ဖြစ်စဉ်ကြီးပေါ်မှာရှုလို့အဟောင်းပြအသေးဆက်အာကုဇရာလက်ခံစရာမကောင်းတဲ့အနေအထားမြင်ပြီဆိုလို့ရှိရင် ဒီထဲမှာဖောက်ပြောင်ပြုလုပ်ပေးနေတဲ့အတ္တကောင်မရှိဘူးဆိုတာပေါ့လေဝါယုဖွတ်တာပေါ်ယုတောင်းတလှုပ်ရှားရေသွားတဲ့လေသဘောတက်တဲ့ပဲဆိုတာသဘောတက်တဲ့ပြပဲသဘောတက်တဲ့ပြပဲဆိုတာတတ္တဝမဟုတ်ဘူးအသက်ရှင်နေတဲ့အကောင်မဟုတ်ဘူးဝါယုဖွတ်တာပေါ်ယုတက်တဲ့ပဲဆိုတာဒီလိုမြင်လာမြင်လာတဲ့အခါကျတော့ဒီလိုမမြင်ရင်အတ္တထဲမှာအတ္တဆွဲဆိုင်ဟောသဘောတက်တဲ့မြင်လာတဲ့အခါကျတော့အတ္တဆွဲကြောက်သွားတော့ခုနက အတ္တလေးရှိတာပဲဆိုတဲ့ဒိဋ္ဌိလည်းပဲအလိုလိုကြွားကြတာပဲဒီနည်းနဲ့ပဲတဏှာရောအဲမာနရောတဏှာရောဒိဋ္ဌိရောအကုန်လုံးတော့အခိုက်ကြကွာကွာကွာကွာပြီးတော့ကြတာကွာကြတယ်ဆိုတာကတ်နေတဲ့ဟာကိုခွာချတယ်မျိုးခွာချတာမျိုးတော့မဟုတ်ပါဘူးသူတို့ဖြစ်ခွင့်မရတာပါပဲအဲ့ဒီဖြစ်ခွင့်မရအောင်ပြုလို့ရှိနေတယ်ကိုခွာတယ်ပြောတာပါပဲ အထူးသဖြင့်ကတော့အမှန်တိုင်းသိပြီးတော့လို့ရှိရဲ့။တာယာတတ်မဲ့ဆွဲမဲ့တဲ့တဏှာဖြစ်လာကတော့တဏှာဖြစ်ကုန်ရတာသိထင်ရှားပါလေ။တရားအမတုခင်ကနဲ့တရားမထုတ်ခင်ကဆိုလို့ရှိရဲ့လူကျင်မဲ့မောတတ်မဲ့စေရဒီကောင်းကြကောင်းနာကောင်းရတာကောင်းအထီးတွေကောင်းခေါ်တယ်ကာမဂုဏ်အာယုန်တွေပေါ်မှာစိတ်အလိုကြဆွထားတာ။ စိတ်လိုရဆိုထားတော့အဲ့ဒါလိုတတ်မဲ့စရာကောင်းတဲ့အာယု၅ပါးကာမဂုဏ်တရားတွေသင်ကြားလန်စာကြည့်ကြပြီးတော့တာယာတတ်မဲ့ဖြစ်တဲ့သဘောဆွေးနွေးတဲ့သဘောကြီးဖြစ်ခဲ့တယ်လေ။ဘာမှစိတ်အထင်းဆုံးရှိတယ်မဟုတ်ဘူးခဏ။ဖြစ်တိုင်းမှရှိသတိပြုစောင့်ဖို့စဉ်းစားကြတယ်ဖြစ်တိုင်းမှရှိပြီးတော့သတိဟဲ့ပါလေစောင့်ကြည့်မရှိဘူး။ စိတ်လိုကြလွတ်ထားတာပဲလွတ်ထားမှတော့ဖြစ်ပြီပေါ့အတုခါကမှလည်းပဲတတိယအခြေကောင်းလေးတော့အများအားဖြင့်တာယတမေဆရာကောင်းတဲ့အာယုဒီရဲ့စိတ်ကရောက်နေပါတယ်အဲ့ဒါဒီပဲတာယတမေနေတာပဲဒါအလေးချင်းပြုပြီးတော့ခြေလက်ကခြေအစိုက်ခေါ်တဲ့စိတ်ဆွမ်းလက်ခု အပြည့်ပါပြီးတော့ရှိမှတ်ပါများတဲ့ခါကျတော့တတိလေးတွေဖြစ်လာတယ်။မှတ်မိလာတယ်။စိတ်ဆူဆီးမှုတွေလည်းရလာတယ်။တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းအဲ့ဒါတွေကစိတ်ဆွမ်းတစ်ခုအကူအညီလဲပေါ်တယ်။တတိတွေဖြစ်လာတယ်။စိတ်လိုရလွတ်ထားတဲ့သဘောမဟုတ်ဘူး။ထိတ်ထုတ်တဲ့သဘောပါလာတယ်။ပါလာတဲ့စိတ်ဆူဆီးမိပြီ။ဆူဆီးပါများတဲ့ခါကျတော့အတိကလေးတွေဖြစ်လာတယ်။ ယုံနာကွဲတည်လာတယ်ယုံနာကြောင်းကျုပ်တည်လာတယ်ခန္ဓာကြောင်းကျုပ်တဲ့ဒီဘောမျက်စိရဲ့သဘောပဲဆိုတာပါလေလက္ခဏာပฏิဝေဒဉာဏ်ကြီးဖြစ်လာတယ်အလင်းတက်ကြီးဖြစ်လာတယ်အာဝတ္ထုပြင်ကလည်းပဲဒါဒီတရားတမဲ့ကြီးကောင်းတဲ့အာယုန်ကြီးကျနာစာထိတွေ့ရပါလေအတုတဲ့ကာလမှာလည်းအကြောင်းအားလျော်စွာတရားတမဲ့ကြီးကြီးကျနာစာထိတွေ့ရပါလေ အားထုတ်တယ်ဘုရားကတော့စိတ်လိုကြလွတ်ထားတော့အဲ့ဒါတွေကိုဉာဏ်ဉာဏ်စာထိတွေ့ပြီးတော့ဆရာတတ်မဲ့သမချက်တယ်အပြစ်မမြင်ရဘူးလေအပြစ်မမြင်တော့အဲ့ဒါကြီးဆရာတတ်မဲ့တက်ဖြစ်တာပဲတတ်မဲ့တာပေါ့အခုဒီမှာအတုတဲ့ကာလမှာဥပဒနာညာစပြီးတော့ဖြစ်လို့တော်တော်လေးရင့်ကျက်လာပြီဆိုလို့ရှိရင် ကိုတို့ကမြင်တယ်လို့အမြင်ကြားနေတာပဲဒါမှမဟုတ်စစ်စစ်မပြပါဘူးမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်တိုင်းကြည့်တိုင်းသွေးမြတ်စွာမှတ်နေတော့မြင်ပြီးတော့ကြောက်ပါရှားပြီးတော့ကြောက်ပါစသည်ပေါ့ပြုတ်ပြီးတော့မဲတာလေးတွေသိတာသိတာလေးတွေသိတာတက်ခံရင်ဆရာမကောင်းဘူးရင်ဆရာကောင်းဘူးကြောက်ဆရာကောင်းဘူးတွေသိတာသူသဘောတိုက်သူဖြစ်ပုံလေးတွေသိတာမသိရင် အဲ့ဒါဒီအဟုတ်ကြီးချင်းကြီးတော့သာယာတတ်မဲ့ဆွဲမဲ့တဲ့သဘောဖြစ်ပြီမဲ့လို့စိတ်လိုကြလွတ်ထားလို့ရှိရင်သာယာတတ်မဲ့ဆန္ဒခံစားရတဲ့အထုံဖြစ်ပြီမဲ့လို့အခုတော့အဲ့ဒါကြီးမဖြစ်တော့ဘူးတဲ့။ဒီလည်းကြီးကြားလဲကြားနေတာပဲ။ဖြစ်တော့အဲ့ဒါအဆုံးတစ်ခုလွတ်သွားတယ်။ကာမစုခန္ဒီကနေယောဂခေါ်တဲ့ကာမဂုဏ် တာယာတဝိစီအကောင်းလေးကောင်းလို့အာယုန်လေးကိုတာယာခံစားရေးမှာပေါ့အားစိတ်ဖြစ်အစွန်းတက်ဆိုလွတ်သွားတယ်ဟုတ်တယ်ရှုပြီးတော့တိတိနေတာနဲ့ပေါ့လို့ရှုရှုပြီးတော့မျက်စိရဲ့သဘောပဲဆိုတာပေါ့ဥပဒနာဉာဏ်ကြီးဖြစ်နေတာနဲ့ပေါ့လို့အာရိနဝဥပဒနာဉာဏ်ကြီးအဖြစ်တည်နေနေတာလည်းပေါ့အဲ့ဒါတွေရှိခွင့်မရဘူးဟုတ်အစွန်းတက်ဆိုလွတ်သွားတယ်အဲ့တော့ကောင်းတယ် ပြီးတော့ဒီလိုအထုတဲ့ကာလမှာလည်းပဲအစာရည်စာဖြတ်ပြီးတော့အငတ်ခံပြီးတော့ကျင့်တာလည်းမဟုတ်ဘူး။ဘိုးမကပ်ခနဲ့ကိုတုံးလုံးကျင့်တာလည်းမဟုတ်ဘူး။အပူအေးတွေအဲခံပြီးတော့လည်းဒီလိုလည်းကျင့်တာလည်းမဟုတ်အပူအေးဖြတ်တာလည်းနေတယ်။ခြံရည်လေးလေးတွေ့တွေ့ရှိအောင်ပူလို့ကျင်လည်းပဲသက်သာအောင်နေတယ်။ အရိယဘုမြတ်တာအောင်လည်းပဲထိုင်တဲ့ခါထိုင်လိုက်၊ရှင်းရဆောက်တဲ့ခါလည်းရှောက်လိုက်၊အနာယူတဲ့ခါလည်းယူလိုက်ပါလေ။အရိယဘုလည်းမျက်မျက်တတာဖြစ်အောင်လည်းနေတယ်။ဒါတော့သုံးဆောင်တဲ့ဟာတွေသုံးဆွဲတဲ့ဟာတွေမသုံးဆွဲဘူးဆိုလို့ရှိရင်ခန္ဓာကိုယ်ပြန်မရှင်းအောင်လုပ်ရရောက်တယ်။အဲဒါအတ္တကိယတာနိယောဂခေါ်တယ်။အခုသုံးဆောင်တဲ့ဟာလေးနဲ့သုံးဆောင်နေတဲ့ဒါ အပွေမြတ်တောင်းလည်းလေးတယ်အရိယဘုမြတ်တောင်းလည်းလေးတယ်ဆိုတော့ခန္ဓာကိုယ်ပြမရှိအောင်လုပ်ရမရောက်တော့ခန္ဓာကိုယ်ပြမရှိအောင်လုပ်မှုခေါ်တဲ့အတ္တကနိယောကအသွန်းတက်တော်လည်းလွတ်သွားတယ်အဲ့ဒါကောင်းတယ်အဲ့ဒါမကြည့်မှပฏิပဒါခေါ်တာလေဘယ်ခိုက်တာမှဖြစ်ရတော့ခုနအသိဉာဏ်ကြီးဖြစ်နေတဲ့အခိုက်တာအသိဉာဏ်ဖြစ်တဲ့ဆိုရင်မကိစ္စပါဘူးမနေ့ကပြောလို့ပါသွားပါပြီ ဝိပဿနာသမာဓိရှိအပါအဝင်မဲ့ခင်7ပါးပြည့်ပြည့်စုံစုံဖြစ်နေတဲ့အခိုက်တာအဲ့ဒါကြီးဖြစ်နေတာအဲ့ဒါအလယ်လဘုလမ်းကြောင်းကြီးပဲမရှိမှဆိုတာအလယ်လပฏิပဒါဆိုတာကလမ်းကြောင်းပေါ့အဲ့ဒီလမ်းကြောင်းကြီးတိုင်းလျှောက်သွားလို့ရှိရင်တကယ်ရင်းချမှုရင်းချရေးလိပ်ပါကိုတွေ့နိုင်တာပဲအဲ့ဒါဘုလမ်းကြောင်းကြီးပဲလမ်းကြောင်းကြီးလျှောက်လို့ စာထဲမှာပြောကြတယ်မရှိပါပရိပူရာမရှိပါပရိပူရာဆိုတာပြောတယ်စာသဘောတော့သိပါဘူးလက်တွေ့သဘောတော့သိချင်မှသိပါဒါပဲအခုလက်တွေ့သဘောရှင်းလို့ဒီမှာဒီတော့စိတ်လိုကြလွတ်ထားတာမဟုတ်ဘဲတတိတည်းနဲ့ထိထုတ်နေတယ်သာယာတမေစီကအာယုန်လေးနဲ့တွေ့ပြီမယ်လို့မှတ်မှတ်ပြီးတော့တတိတည်းကြည့်နေတော့အဲ့ဒါလည်းပဲအဲ့ဒီပုံမှာလည်းပဲသာယာတမေမှုမဖြစ် န္ဓာကိုယ်ပင်မဆင်းရအောင်လည်းပဲသုံးဆွဲခဲ့တဲ့အရာတွေသုံးဆွဲနေတော့ပင်မဆင်းအောင်လည်းလုပ်ရမရောက်ဟွန်းဒီမှာအလဲလက်ရှိနေတာပဲဒီတော့ဓမ္မပြတ်သွားတဲ့အလိုကြပေါ်လာပြီသုံးဆောင်ခဲ့တဲ့အရာတွေကိုသုံးဆောင်တာဟာခန္ဓာကိုယ်ပင်မမဆင်းရအောင်ဆိုတာပေါ့လေမှာရည်ရွယ်ချက်ပေါ်လာပြီခန္ဓာကိုယ်ပင်မမဆင်းရအောင်သုံးဆောင်နေတယ်သုံးဆောင်ပါဒါပဲ စားစရာတောက်စရာရှိရင်စားတောက်ကဝိဇ္ဇာရှိလို့ရှိဝိပါနေထိုင်စရာအိယာနေရာလည်းသုံးပါအပွေးဖြတ်တာအောင်လည်းပဲ၄ပါအရိယပုံဖြတ်တာအောင်လည်း၄ပါသို့တော့အဲ့ဒါလို့မလွဲတာလို့သုံးသက်တဲ့နေရာကြီးသုံးသက်တဲ့အခါမှာလည်းပဲตายာမှုမဖြစ်အောင်လည်းပဲအခုလိုရှုမှတ်ပါတဲ့ရှုမှတ်တဲ့နေရာချက်ပေးထားတယ်တော့အဲ့ဒါမရှိမှပြိဿပဲ အခုလိုတတိနဲ့မိရဲ့စိတ်ကိုမထိတ်ဆုပ်ဘူးဆိုလို့ရှိရင်တာယတမစီယာကောင်းတဲ့ကာမဂုဏ်အာယုန်တွေပေါ်မှာစိတ်အလိုကျလွတ်ထားရရောက်ပါလေအဲ့ဒါလို့ဆိုလို့ရှိရင်ကာမစိပါဠိကယောဂအစွန်းတတွေအဲ့ဒါမလွတ်တော့အဲ့ဒါရှောင်လို့မရတော့ဘူး ဒါခန္ဓာကိုယ်ပင်မရှိရအောင်သုံးဆောင်တဲ့အရာတွေမသုံးဆောင်ပဲနဲ့ပေါ့လေအငတ်ပြေးပြီးတော့နေကြလို့ရှိရင်လည်းပဲခန္ဓာကိုယ်ပင်မရှိရအောင်လုပ်ရရောက်တဲ့အတွက်အဲ့ဒီအစွန်းတစ်သွဲလမ်းမတစ်သွဲကိုလည်းရှောင်ရမရောက်တော့ဒီကာမဂုဏ်ခံစားရဲ့ဒီဘက်အဲ့ဒါတွေကိုမတုံးဆောင်ပဲနဲ့တက်တက်ပဲအငတ်ခံလို့ရှိရင် ဆင်းရဲခံလို့ရှိရင်လည်းပဲကိုယ်ပဲအတိုင်းမှနေရောပဲတစ်ဖက်ဖက်ကတော့ကတ်နေတာပဲအဲ့လိုတစ်ဖက်ဖက်အစွန်းရောက်လို့ရှိရင်အဲ့ဒီအစွန်းလေးတွေကိုမြတ်စွာဘုရားပထမအစွန်းကိုစကား၅လုံးနဲ့ရှုပ်ချခဲ့ပါတယ်ဘာဖြစ်လို့ဒီဟာလေးရှောင်ရတယ်လဲဆိုတာပါလေရှောင်ဖို့ရတဲ့ရှုပ်ချတယ်ကမ္မစုကလေးကနိရောဓလမ်းမှာတက်တော့အစွန်းတက်တော့ ကမ္မဆိုတဲ့စကားနဲ့ရှင်းချက်တယ်ကမ္မဆိုတာရွာစီရွာသားမျိုးသူမျိုးသားတွေရဲ့အလေးအကျင့်တစ်ခုပါပဲဒါတော့ဘာလို့ကိုယ်ကောင်ဘောကောင်နေတဲ့ဒီလိုပါပဲဘာမှမထူပါဘူးလူနဲ့ရှင်နာဆိုတဲ့စကားနဲ့ရှင်အဲရှင်နာဆိုတဲ့စကားနဲ့ရှုပ်ချခဲ့ပါတယ်ယုံညံ့တယ်လို့ဆိုပါတယ်ယုံညံ့တဲ့အလုပ်ပဲဟုတ်တယ်လေ လူအောင်အတင်တာအများကြီးနေတဲ့မတင်တဲ့ကပိုးလုံလန်းနေတယ်ပဲဒီလိုပါပဲဒီလိုလည်းပဲသာရိခံစားကြတာပါပဲလူလည်းဒီတိုင်းခံစားကြတာပါပဲဟုတ်ရှိလားဆိုတဲ့စကားနဲ့ရှုပ်ချတယ်ပြောရတယ်ကမ္မရွာသူရွာသားရည်သူရည်သားတွေအလေးထားလည်းဖြစ်တယ်အဲဒီစကားတစ်လုံးနဲ့လည်းရှုပ်ချတယ်သူလိုကိုလိုပုဂ္ဂိုလ်ပါရွာသူရွာသားတွေဘုဒ္ဓဇနီကကိလေသာထူပြောတဲ့ပုဂ္ဂိုလ်များရဲ့အလေးကျယ်လည်းဖြစ်တယ် မြတ်စွာဘုရားပုတ္တကဏီကောဆိုတဲ့စကားနဲ့ထုတ်ချတယ်အနရိယောဖြူစင်မြင့်မြတ်တဲ့အရိယပုဂ္ဂိုလ်များရဲ့အလေးထားမဟုတ်ဥစ္စာမဟုတ်ဒီလိုလည်းရှင်းပြခဲ့ပါတယ်ဟုတ်တယ်လေဒါကြတော့ဖြူစင်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကတော့ဒီပေါ်စိတ်လုံးကြပဲလွတ်ထားနိုင်တယ်တတိနဲ့ချင်းချုပ်ပြီးတော့အမှန်တည်းသိအောင်ကြိုးစားနေကြတာပဲဒါတော့အနတ္ထဆိုင်တော် နတ္တသံဟိတဆိုတဲ့စကားနဲ့လည်းရှုပ်ချခဲ့အနတ္တသံဟိတဆိုတာလူရပါတကယ်အကျိုးစီးပွားအဖြစ်မှန်ကတော့ဘုရားသုတ္တမကပြောခဲ့တဲ့ဘုရားတနာဥပဒါခေါ်တဲ့ဆင်းရဲခြင်းအကြောင်းကိလေသာတွေကိုလျှော့ပေးဖို့ပဲအားနည်းအောင်ပြုလုပ်ပေးဖို့ကြံလမ်းမရှိဖြတ်တော့ပေးဖို့ဒါအရေးကြီးတာပဲအဲ့ဒါကြီးကြက်မှာချမ်းသာပါပဲ စိတ်ဓာတ်ကပြတ်ပြရတော့ဘယ်မှချမ်းသာမရဘူးစိတ်ဓာတ်ကြီးကြည်ရည်အတွေ့ဒီလက်သမားကြီးပညာရှင်တရားကြီးရှင်းရတာအကျဉ်းစာကိရိတာကြီးကြောက်ဖို့ဒီလက်အချင်းအလတ်စာကိရိတာကြီးကြောက်ဖို့သမာဓိသမထအချင်းအနုစာမျိုးပြအောင်ပညာအချင်းပေါ်တယ်ဒီလက်သမားကြီးပညာအချင်းတရားကြီးရှင်းရတာအဲ့ဒါကြီးဟာဒီလက်သမားကြီးပညာအချင်းတရားကြီးဟာ ဒါရှင်းတဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားအဖြစ်အမှန်ပဲဒါပဲအဖြစ်မှရှိတာဒါပဲအမှန်တရားရှိတာပဲကျန်တဲ့ဟာတွေကတကယ်အကျိုးစီးပွားအဖြစ်မှမဟုတ်ဘူးအဲ့ဒါလို့ရှင်းရခြင်းအကြောင်းကိလေသာတွေတက်တာရေးပါအကျိုးစီးပွားအဖြစ်မှဖြစ်တဲ့ဒီလက်သမားကြီးရှင်းရအကျင့်တရားနဲ့လည်းမဆက်ပါဘူးတဲ့ဒီလိုရှုပ်ချခဲ့ပါတယ်ကွာအဲ့ဒါပထမလမ်းတွေကအရှုပ်ချခဲ့တာအဲ့ဒါဒီလိုရှုပ်ချတဲ့စကားတွေနဲ့မကြဘူးထောက်လို့ရှိရင် ဒီလမ်းမှတတွယ်ကိုတော့ရှောင်ရမယ်ဆိုတာပေါ့လေသိကြနေပါလေရှောင်နေပြီးတော့လွယ်လွယ်လေးပါပဲခြေတိုင်းမှရှိသတိကိုစောင့်ဖို့ဆင်တာဒါပါပဲသတိနဲ့ထိချုပ်စိတ်လိုကြတော့မထားနဲ့သတိနဲ့ထိချုပ်ပေါ်လိုက်မှအဲပေါ်လိုက်မှလို့ရှိရင်တော့တတိသမတိအားကောင်းပြီးတော့အတိတွေဖြစ်လာတာပါပဲအတိတွေဖြစ်လာသူတစ်ချက်ဝိပဿနာဉာဏ်ဖြစ်လာတဲ့အခါမှာခိုင်းလိုပါပဲ အဲတာယာကြည်မြင်ကြနာစာဖြစ်တည်နေတာပဲဘာရှိတယ်လို့ဆိုတော့ခုနအဖြစ်တည်နေလာတဲ့ခါကျတော့အကောင့်တင်ပြီးတော့တာယာတက်ဖို့ဒီမရှိတော့ကာမဂုဏ်ခံစားတဲ့လမ်းမတစ်ဆွဲလည်းပဲရှောင်ပြီးတော့တင်ပြီးတော့ဖြစ်သွားတာဘယ်တော့ကောင်းလဲပြီးတော့သုံးဆွဲတဲ့အရာတွေအဲခန္ဓာကိုယ်ပင်မအောင်ဆင်းရဲစေတော့ရှင်းသုံးနေတာလည်းမဟုတ်ဘူးလေဟုတ် စားခြင်းနဲ့အစာမစားဘဲနဲ့ငတ်ခံကျင့်သုံးတာနဲ့ခေါ်ခုတာရောသုံးနေတဲ့ဟာတွေသုံးနေတာပဲသုံးနေတဲ့ဟာမသုံးမဲနဲ့အငတ်ခံမယ်ဆိုလို့ရှိရင်အဲ့ဒါကိုလည်းပဲစကားသုံးလုံးနဲ့မြတ်စွာဘုရားအရှုံးချခဲ့တယ်ဒုက္ခရဲ့ငတ်ခံတယ်ဆိုရင်ဆင်းရဲပြီကိုဆင်းရဲပြီကိုဆင်းရဲတော့စိတ်လည်းဆင်းရဲပြီအနတ်တွေရောတဲ့ဖြူစင်မိတဲ့ပုဂ္ဂိုလ်ရဲ့အလေးအထားဥစ္စာမဟုတ်ပါဘူးလေအဲဒီစကားနဲ့ရှုံချခဲ့တယ်အနတ္ထဆိုင်တော် ဒီရတော်ကြီးကျင်းရာအကျင့်တိတ်ကအကျိုးစီးပွားအစစ်မှန်တယ်လေအစစ်မှန်တယ်လေဘာမှမပတ်သက်ပါဘူးတဲ့ဒီလိုဆုံးအရှင်းချခဲ့တယ်အဲ့ဒီစကားသုံးလုံးနဲ့ရှင်းချခဲ့ဖို့ထောက်လို့ရှိရင်အလက်ကတက်တဲ့ခန္ဓာကိုယ်ပင်မဖြစ်ရောအငတ်ခံဖြစ်တာအဝတ်ပုံဖက်နဲ့ဝတ်တာဒါဖြစ်လားအေးအဘူးအေးခံပြီးတော့ဖြစ်လားစသည်စသည်ဟောလေဒါတွေဟာဒါတွေဟာအဲအဆုံးမလွတ်တဲ့ဟာတွေ စွန့်ရှောင်ရမယ့်ဟာတွေပဲပေါ့ဒီမှာဒီလိုမျိုးဆောင်ရကစားတဲ့နဲ့စားပြီးခွင့်ပြုခဲ့ပါတယ်ဝတ်တဲ့နဲ့အဝတ်နဲ့ခွင့်ပြုခဲ့ပါတယ်နေတဲ့နဲ့ကြောက်အိယာနေရာကိုလည်းခွင့်ပြုခဲ့ပါတယ်နာမကျရှိပြီဆိုလို့ရှိရင်သေဝတ္တစာလေးလည်းခွင့်ပြုခဲ့ပါတယ်အပွေးပြတ်တာအောင်လည်းပဲနေဖို့ထိုင်ဖို့လည်းပဲအမိကြခဲ့ပါတယ်အရိယဘုပြတ်တာအောင်လည်းပဲတွားရထိုင်တော့အရိယဘု၄မျိုးလုံးပေါ့လေ အဲဒီလည်းပဲခွင့်ပြုခဲ့ပါတယ်ဒီတော့အဲ့ဒါတွေခွင့်ပြုရတာဟာခန္ဓာကိုယ်မပင်မမသိရအောင်အဲ့ဒီလက်မတက်တွေကိုရှောင်နိုင်အောင်လို့ခွင့်ပြုခဲ့တာပဲတော့အဲ့ဒါကြီးသုံးဆွဲရောခန္ဓာကိုယ်ပင်မသိရအောင်လုပ်ရလဲမရောက်တော့ဘူးကာမဂုဏ်ခံစားတဲ့အနေရုံးနဲ့မရောက်ရအောင်လို့သုံးဆွဲခြင်းနဲ့ရာကြီးသုံးဆွဲတဲ့အခါမျိုးဟာလည်းပဲတတိလွတ်ပြီးတော့အတိမပါပဲနဲ့ သုံးဆွဲတယ်ဆိုလို့ရှိရင်အဲ့ဒါတွေကိုတာယာမိနိုင်တယ်တာယာနိုင်တယ်အခုဒီမှာမှတ်နေရဆိုတော့တာယာဘူးလည်းမရှိဘူးဟွန်းဘယ်လိုကောင်းလဲဒီမှာမပင်မမစင်းရအောင်သုံးဆဲတဲ့လားသုံးဆွဲသုံးဆွဲတဲ့အခါမျိုးမှာကာမတုကလိကနိယောကလမ်းမှာတက်သွဲဒီမှာလည်းမဖြစ်အောင်ရှုမှတ်ပါတဲ့ရှုတိပါတဲ့အဲရှုတိတဲ့အခါမှာ ခုနကပြောသလိုပါလေသတိပဋ္ဌာန်တစ်ခုဖြစ်သွားလို့ရှိရင်ဒီတော့ပါမက်ကင်ရှိပါရပါသွားပါတယ်အဲ့ဒီမက်ကင်ရှိပါအရှင်တရားဟာလက်တွေ့မရှိမှပฏิပဒါပဲဟာအဲ့ဒါကိုယ်ရဲ့တိုက်ဆိုင်ကြည့်ပေါ့မိမိတို့ဟာအခုပုံလမ်းရောက်တဲ့မရှိမှပฏิပဒါလမ်းရောက်ကြီးကိုလျှောက်တဲ့အတွက်အသွတ်နှစ်သွယ်ကိုရှောင်ရှားပြီးတော့လမ်းရောက်ကြီးကျဲနေပါလားဖြောက်တဲ့လမ်းရောက်ကြီးရှောက်နေရပါလားဆိုတာ ရှောက်တဲ့လမ်းကြောင်းကြီးရှောက်လို့ရှိရင်လမ်းမှာရှောက်ကစခန်းမှာဧကရောက်ပါပဲဆိုတာပေါ့လေသိကြပါတယ်ဒီစင်ရောက်လို့ဆက်ပြီးတော့အရှုမှနေလို့ရှိရင်အရှုကအာယုံရဲ့အစအလယ်အဆုံးသုံးပဲရှိတဲ့ကအလယ်ပိုင်းမထင်တော့ပဲနဲ့အစပိုင်းအဆုံးပိုင်းပေါ့ အတိတ်ဖြစ်ပေါ်လာတဲ့အပိုင်းနဲ့အဆုံးသတ်သွားတဲ့အပိုင်းဒီနှစ်ပိုင်းပဲထင်တော့တယ်မရှိလို့မထင်တာတော့မဟုတ်ပါဘူးမရှိလို့မမြင်တာတော့မဟုတ်ပါဘူးအဖြစ်ပြက်ကဟုတ်ပြအဖြစ်ဆက်ဆိုတော့မြန်းနေတော့အလယ်ဘက်ကကျော်သွားတယ်ဖြစ်သွားတယ်တော့ရှိတော့ရှိတာပါပဲတော့အဲ့ဒါကတော့ရှုပ်ွဲအာယုံတို့ရဲ့ ဖြစ်ပေါ်ပြီးတော့ချက်ချင်းပြောက်သွားပုံသိမြင်တဲ့ဥပဒနာဉာဏ်တစ်မျိုးပေါ်လေဖြစ်လာပါတယ်အဲ့ဒါလည်းပဲဥပလက္ခဏာပฏิဝေဒီရသမာဓိစီဉာဏ်ကြီးပါပဲတော့ဒီသမထနာညာပိုင်းပါလေအမျက်စိရဲ့သဘောပဲဆိုတဲ့သဘောတော့ထင်ရှားပါတယ်ဒါပေမဲ့အလယ်ကောင်ကသူကပါနေဖြစ်မှုရမှုပြက်မှုဆိုတာပါလေအစအလယ်အဆုံး၃ပိုင်းတည်းက၃ပိုင်းလုံးပါပဲသူကတော့ထင်ရှားတယ် ဆက်အားထုတ်လို့သမာဓိသတိသမာဓိအားကောင်းလာပြီဆိုလို့ရှိရင်ရိတ်ခလဲပေါ်ရိတ်ခလဲပြောက်ခက်တွက်တွက်ပြီးမြင်လာတယ်။အဲလိုခက်တွက်တွက်မြင်တဲ့အပိုင်းရောက်လာပြီဆိုလို့ရှိရင်ဒီမြဲရေးအစွဲနဲ့ပြက်စိအစွဲပေါ်ဒီပြက်စိအစွဲဆိုတာပါဒီမြဲရေးအယူဝါဒတစ်မျိုးနဲ့ပြက်စိအယူဝါဒတစ်မျိုးပေါ်အဲ့ဒါတွေလည်းဆက်ပြီးတော့ကျင့်တော့တတ်ပါတယ်။ဒီမြဲရေးဆိုတာက တတ္တဝါခေါ်တဲ့အတ္တဟာတဘဝမှာတဘဝသို့ကျောင်းလဲပြီးတော့အမြဲတည်ရှိနေတယ်လို့ဒီလိုထင်တယ်ဒီကိုရှင်တူဦးကပေါ့လေဇီဝအတ္တကိုထိတ်ဆုံးထားပြီးတော့ပေါ့လေဒီဘဝပြီးပြီနောက်ဘဝအတ္တပါကြောက်ပြီးတော့ဖြစ်ဖို့ပေါ်တယ်ဒီမှာဆိုလိုတဲ့သဘောကတော့ရရှိထားတဲ့ခန္ဓာကိုယ်ကြီးရတော့ပြည့်စည်သွားတယ် ဒါကလို့ခန္ဓာကိုယ်ကြီးထဲမှာဝင်နေတဲ့အတ္တလေးကတော့မပြည့်စည်ဘူးတဲ့လို့ဆိုတယ်အဲ့ဒီအတ္တကိုပဲတတ္တဝါလို့လည်းခေါ်ပါတယ်အသက်ကောင်လို့လည်းခေါ်ပါတယ်တော့အဲ့ဒီအတ္တခေါ်ရဲ့အသက်ကောင်လေးပေါ့ဒီတတ္တဝါလေးကတဘဝမှာတဘဝကြောင်းလဲပြီးတော့အမျက်ရှိရှိနေတယ်ဒီလိုပဲလူခင်မှတ်တယ်ခေါ်တယ်အဲ့ဒါသတ္တဒိဋ္ဌိခေါ်ပါတယ်သတ္တဒိဋ္ဌိ တတ္တဝါခေါ်တဲ့အတ္တလေးကတည်ရတယ်ဆိုရင်အစွဲတစ်ခုပေါ့လေခုအတိတ်အဲခဏအဟောင်းတွေပေါ့လေအဟောင်းတွေပြက်ပြက်ပြီးတော့သွားတာပြက်ပြက်ပြက်ပြက်ပြီးတော့သွားတာတွေပေါ့လေအဟောင်းပြက်အတိတ်ဆက်ဆိုတာပေါ့လေအဟောင်းတွေပြက်ပြက်ပြီးတော့သွားတာတွေ့ရအောင်ဘာမှတည်ရတာမရှိဘူးဒါ ဟောက်လေပေါ့လေအဟောက်ပြက်ပြီတပြက်တည်းပြက်နေတာတွေ့နေတော့ခုနတည်ရဲတယ်ဆိုတဲ့အတွင်းရှိတတ္တဝါဟာတည်ရဲတာမရှိဘူးအတ္တကတည်ရဲတာမရှိဘူးရုပ်နာနေပဲဆိုတော့လေတော့ရှင်းရှင်းလင်းလင်းပိုးပြီးတော့ကိုလေးနဲ့နဲ့မြင်လာတယ်အဲ့ဒါလိုအဟောက်ပြက်အဟောက်ပြက်ပြီးမြင်ပါများတဲ့အခါကျတော့သစ္စတာဒိဋ္ဌိဆိုတာကျင့်သွားပါတယ်တည်ရဲဝါရပေါ့ကြိုးကြသွားတယ် ဒါအပြက်မြင်တယ်လို့ထို့အတူပဲအတိတ်တိတ်ဖြစ်လာတာလေးလည်းမြင်နေတာပဲကောင်းချူချူပြီးတော့ဗောလေအတိတ်တိတ်ဖြစ်လာတာလေးလည်းမြင်နေတာပဲဒါအတိတ်တိတ်ဖြစ်လာတာလေးတွေမြင်ဖို့ထောက်လို့ရှိရင်တတ္တဝါခေါ်တဲ့အတ္တဟာဒီဘဝပြီးရင်ပြတ်ပြီလို့တချို့ကယူဆထားတာပေါ့တည်ပြီးလို့ရှိရင်နောက်ဘာမှမဖြစ်တော့ဘူးဘာမှမရှိတော့ဘူးပြတ်ဆဲသွားပြီလို့တချို့ကယူဆထားတာပေါ့ဒါတော့အတိတ်တိတ်တွေရှိရှိဖြစ်ဖြစ်နေတယ် အကြောင်းတိုက်ဆိုင်တဲ့အဖြစ်အသေးသေးဖြစ်ဖြစ်နေတယ်ဖြစ်ဖြစ်နေကိုထောက်လို့ရှိရင်သူတို့ပြောသလိုတတ္တဝါခေါ်တဲ့အတ္တဟာပြတ်သေးသွားတာမဟုတ်ဘူးအဲတည်ရနေတာမဟုတ်ဘူးပြတ်သေးပြတ်သေးနေတာပဲဆိုတာပါလေဒီလိုသိလာတယ်တတ္တဝါတည်ပြီးလို့ရှိရင်ဘာမှမရှိတော့ဘူးဆိုတာပြတ်သေးသွားတာပဲဆိုတော့အထင်ကိုဟောဒီအတိတ်ဖြစ်လာတာလေးကြီးမြင်တာနဲ့အဲ့ဒါတွေဟာ ကင်းသွားတတ်ပါတယ်အဲဒါဥစ္စေတတိတိခေါ်ပါတယ်ပျက်စီးအယူဝါဒတစ်မျိုးပေါ့လေတည်ငြိမ်ဝါဒတစ်မျိုးနဲ့ပျက်စီးဝါဒတစ်မျိုးတည်ငြိမ်ဝါဒကတော့အတ္တကိုအားကိုးတဲ့ပုဂ္ဂိုလ်တွေပေါ့လေတကူရှင်ကြီးကချပြလိုက်တဲ့မိမိရဲ့တဏ္ဍာမရှိနေတဲ့ဇီဝအတ္တအားကိုးတဲ့ပုဂ္ဂိုလ်တွေတေရဲ့အဲ့အတ္တမတေဘူးအဲ့ဒါဒီလေးဝါဒပုဂ္ဂိုလ်ဒါကအဟောင်းအဟောင်းပြက်ပြက်သွားတာတွေတွေ့လို့ရှိရင်အဲ့ဒီဝါဒကင်းစင်တယ် အတိအတိဖြစ်ဖြစ်လာတွေ့လို့ရှိရင်တည်ပြီးကြီးတာပဲဆိုရင်ဘုရားဒိဋ္ဌိကျက်သေးတယ်ကွာအဲ့ဒီဒိဋ္ဌိနှစ်ခုအဲ့လည်းပဲအလိုလိုပဲဒီဘက်မှာပါသွားပါတယ်အဲ့ဒီဒိဋ္ဌိနှစ်ခုအဖြစ်ဖြစ်မြင်တာနဲ့ပဲသိစီပြီးတော့တော်ရပါတယ်အဲသိတော့ပါပြီနောက်ကကြာပါပြီဘုရားဒိဋ္ဌိနဲ့သတ္တဒိဋ္ဌိဖြစ်ပုံလေးကြီးအခြေဆက်ပြီးတော့ကုရိယပြည့်ဉာဏ်ဖြစ်ပုံဆက်လက်ရှင်းပြပါမယ် ဒီနေ့တော့ဒါပဲရကြဦးလို့အာအာအာ